ခန်းကြီး125အငယ်1မှ3ထာဝရဘုရားကိုခိုလုံသောသူတို့သည်မတုံမလှုပ်အစင်မြဲတည်သောဇီးအုံတောင်ကဲ့သို့ဖြစ်ကြ၏တောင်ရိုးတို့သည်ယေရုရှလင်မြို့ကို ဝန်းရံတကဲ့သို့ထာဝရဘုရားသည်မိမိလူတို့ကိုယခုမှစ၍ကာလအစင်မပြတ်ဝန်းရံတော်မူ၏ဖြောက်မတ်သောသူတို့သည်ဒုစရိုက်ကိုပြုသောအခွင့်မရှိစေခြင်းငှာမတရားသောသူတို့၏လှန်တံသည် ဖြောင့်မတ်သောသူတို့၏အမွေခံရာအဘို့အပေါ်မှာမတည်မနေရ။4အိုထာဝရဘုရား၊ကောင်းသောသူ၊သဘောဖြောင့်သောသူတို့အားကျေးဇူးပြုတော်မူပါ။ကောက်သောလမ်းများသို့လွှဲသွားသောသူတို့ကိုကား၊ထာဝရဘုရားသည်မတရားသဖြင့် ပြုသောသူတို့နှင့်အတူထုတ်သွားတော်မူမည်။ဣသရေလအမျိုး၌ငြိမ်ဝပ်ခြင်းရှိပါစေသော